သာသနာတော်တက္ကရာ1558ခုနှစ်ကောဇာတက္ကရာ1386ခုနှစ်ကဆုံလာပြည့်ကျော်12ရက်ကရင်နှစ်2014ခုနှစ်မေလ25ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အရေကောင်တီဆန်ကေပရိယစီတီ ဒေါက်တာဥမောင်မောင်ဒေါ်မေယုသမီးမချုတဲမောင်မိသားစုများဤဓမ္မစကုဓမ္မယုံဓမ္မခမ်းမတော်ဤအတွင်မှာရှင်မင်းဝန်ဆရာတော်ဤ6ရက်အချိန်ပြည့်တရားစခန်းမှာမာသရိပ္ပံဝိပဿနာတရားတို့ကိုလာရောက်ပြီးတော့ကျင့်ပွားနာကြားကြတဲ့ ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကတော့တတိပဌာနသုတ်တန်တရားတော်ဖြစ်ပါတယ်။ဘာသုတ်တန်မှလိမ့်မယ်။ဒီတတိပဌာနသုတ်တန်တရားတော်ထဲမှာပါတဲ့ဣရိယာပဋ္ဌာပိုင်းကျင့်စဉ်ကိုဘုန်းကြီးမနေ့ကစပြီးဟောကြားပေးနေပါတယ်။ယောဂီပုဂ္ဂိုလ်များအတွေ့ညာသောအားဖြင့်ထိုင်ဣရိယာပုံနဲ့သာ ရှုမှတ်အားထုတ်ဖို့များသောအားဖြင့်ညွှန်ကြားကြပါတယ်မြတ်စွာဘုရားကဣရိယာပု၄ပါးဟောခဲ့တယ်ဘယ်နှပါးလဲအဲ့ဒီဣရိယာပု၄ပါးပဲဣရိယာပုနဲ့ပဲရှုရှုပဲဣရိယာပုနဲ့ပဲပွားများပွားများအဲ့ဒီလိုရှုမှတ်ပွားများရင်တရားတွေမရနိုင်ဘူးလားတရားတွေရောမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ် ဘယ်ဣရိယာပုနဲ့ပဲရှုရှုရှုခြင်းနဲ့ဣရိယာပုနဲ့ရှုပါအဲဒီလိုရှုခြင်းနဲ့ဣရိယာပုနဲ့ရှုနိုင်ဖို့အတွက်မြတ်စွာဘုရားကကိစ္ဆံဒုံဝါကိစ္ဆံမိတိပ္ပဇာနာတိထိတောဝါထိတောမိတိပ္ပဇာနာတိနိသိဏောဝါနိသိဏောမိတိပ္ပဇာနာတိတယနောဝါတယနောမိတိပ္ပဇာနာတိကိစ္ဆံဒုံဝါသွားတော်လီဝါသွားလျင်လီ ဝါသွားတုံသွားစေသွားခိုက်သွားစဉ်မူလီကိစ္ဆာမိတိသွားသည်ဟူ၍ပါဇာနာတိတိဝါတိအောင်ရှုပါမနေ့ကယောဂီပုဂ္ဂိုလ်များကိုဈဉ္ဉံအမှတ်တရားတွေရှုမှတ်ပုံလေးကိုဘုန်းကြီးသွားနေတဲ့အမူအရာရှုမှတ်ပုံလေးကိုမနေ့ကပြောခဲ့ပြီအဲ့ဒီသွားတဲ့အမူအရာရှုမှတ်တဲ့အခါကလမှာ စပြီးရှုမှတ်စကတော့ယောဂီပုဂ္ဂိုလ်ဟာသွားနေတာငါပဲငါသွားနေတာပဲငါခြေတော်ကြီးကရှေ့ကိုလှမ်းသွားနေတာပဲဆိုတဲ့ခြေတော်ဆိုတဲ့ပုံတရံလည်းပဲပညာတရံကြီးလည်းထင်ရှားနေအဲ့ဒီသွားနေတာငါပဲဆိုတဲ့ငါဆိုတဲ့အတ္တကြီးကလည်းပါနေတယ်ဒါကြောင့်မို့ဒီသွားမှုဟာတရားရှုမှတ်မှသွားတာကိုသိရမှာလား မရှုမှတ်ဘဲနဲ့နေတဲ့တာမန်ပုဂ္ဂိုလ်တွေလည်းပဲသွားရင်သွားမှန်သိနေတာပဲလို့ပရဝါရီဖြစ်တဲ့ပုဂ္ဂိုလ်များရဲ့သောရကကိုအထက်ကတာဆရာကပြန်ပြီးတော့ဖြည့်ချင်းဖြည့်ရှင်းထားတာဒီမနေ့ကပြောခဲ့ပါပြီ။သွားရင် သွားမှန်သိတယ်ဆိုတာမှန်ပါတယ်။တာမန်ပုဂ္ဂိုလ်တွေနဲ့ခွင့်မြေခွင့်စရှိတဲ့ဉာဏ်စားတ attva တွေလည်းသွားရင်သွားမှန်သိတယ်ဆိုတာမှန်ပါတယ်တဲ့ သို့တော်လည်းပဲအဲ့ဒီလိုတမ္မာပုဂ္ဂိုလ်ရဲ့အတိမျိုးအလေးပေါက်အတိမျိုးကိုမြတ်စွာဘုရားဆိုလိုရင်းမဟုတ်ပါဘူးတဲ့။တမ္မာပုဂ္ဂိုလ်ကြီးသွားရင်သွားမှသိတယ်ဆိုတာဟာမိမိတို့ရဲ့တန်တရာလုံးဆွဲလာခဲ့တဲ့အတ္တဒိဋ္ဌိသက်ကာယဒိဋ္ဌိလည်းမကွာနိုင်မပြုတ်နိုင်မပဲနိုင်ပါဘူးတဲ့။ဒါကြောင့်ကမ္မထံလည်းမမြည်ဘူးတတိပ္ပံဘာဝနာလည်းမမြည်ပါဘူးတဲ့ တရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့သွားရင်သွားတယ်လို့သိသွားတဲ့အတိကြတော့တတန္တရာလုံးဆွဲလာခဲ့တဲ့သူငါယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အတ္တဒိဋ္ဌိသက်ကာယဒိဋ္ဌိကိုလည်းပယ်နိုင်တယ်ဖြုတ်နိုင်တယ်ခွာနိုင်တယ်ဒါကြောင့်ကမ္မထံလည်းမြည်တယ်တတိပဋ္ဌာန်ဘာဝနာလည်းမြည်ပါလေထာဂရဆရာက ဖြည့်ရှင်းတာလေ အဲ့ဒီသွားမှုနဲ့ဇက်ပြီးတော့အဲ့ဒီမှာမေကွန်လေး၃ခုဖြစ်ပေါ်လာတယ်အဲ့ဒီမေကွန်ကဘာလဲဆိုတော့ကောကိစ္စတိကတ္တကမနံကိင်္ဂရဏံကိစ္စတိဆိုပြီးတော့၃ခုအဲ့ဒီမေကွန်၃ခုလေးကိုဒီမှာထပ်ဆင့်ပြီးတော့ဒီခါပြန်ပြီးတော့ရှင်းလင်းထားတယ်အဲ့ဒီတထတုမေကွန်၃ခုထဲမှာကောကိစ္စတိတဲ့ဘယ်သူသွားတယ်လဲဆိုတဲ့မေကွန်မှာအဖြေကန ကောစီတတ္တဝါပုဂ္ဂလောဝါကောစီတတ္တဝါပုဂ္ဂလောဝါတတ္တဝါပုဂ္ဂိုလ်တစုံတယောက်မြတ်နာကိစ္စတိသွားတာမဟုတ်ဘူးဒီလိုဆိုရင်နမနှစ်တတ္တကမဏန္တိဘယ်သူဤသွားမှုလဲဟုသောမေကွန်းတတ္တကမဏန္တိဘယ်သူဤသွားမှုလဲဆိုတာ၌ကတ္တစီတတ္တောဝါပုဂ္ဂလောပုဂ္ဂလတဝါတတ္တဝါပုဂ္ဂိုလ်တစုံတယောက်မြတ်နာကမဏန္တိ သွားမှုမဟုတ်ဘူးဒီလိုဆိုရင်နံပါတ်3ကိဉ္ကရဏံကိစ္စတိဘယ်အကြောင်းကြောင့်သွားတယ်လဲဆိုတော့အမေးမှာအဖြေကစိတ်တကိရိယာဝါယောဓာတုဝိပါရိဏစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှုဤပြန့်နှံ့လှုပ်ရှားခြင်းကြောင့်ကိစ္စတိသွားပြီ စိတ်ကသွားခြင်းတဲ့အခါစိတ်တစဝါရောတတ်တည်းရဲ့တွန်းဆောင်မှုတတ္တိထူကြောင့်သွားမှုဆိုတာဖြစ်တယ်။ဒါနဲ့ဆက်ပြီးတော့ဆက်လက်ပြီးတော့ဖွင့်ပြထားတယ်။အေးတန်ဤသွားလျင်သွားသည်ဟုရှုမှတ်သောယောဂီယောဂီပုဂ္ဂိုလ်၌အေဝံပဇာနာတိဤသို့အပြားဖြင့်သိပါလေတဲ့ဘယ်လိုသိတယ်လဲဆိုတော့ကိစ္ဆာမိတိစိတ်တံသွားမည်ဟုကြံသော စိတ်သည်ဥပ္ပစ္စတိရှေးဥစွာဖြစ်ပေါ်တယ်။ သွားတော့မယ်ဆိုရင်သွားမယ်ဆိုတဲ့စိတ်ကပထမဦးဆုံးဖြစ်တယ်ဘသူပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်အလုပ်တစ်ခုကို လုပ်ကိုင်နေတယ်လုပ်ကိုင်နေရင်ကနေပြီးတော့အော်ငါဘယ်သွားအောင်မပဲဆိုတဲ့စိတ်ကစဖြစ်တယ်ငါเจ้าကိုသွားရအောင်မှာပဲငါအလုပ်ကိုသွားရအောင်မှာပဲငါဘယ်ကိုသွားရအောင်မှာအလုပ်လုပ်ရင်းကနေပြီးတော့သွားတော့မယ်ဆိုရင်အဲ့ဒီသွားခြင်းနဲ့စိတ်ကလေးကစပြီးတော့ ဖြစ်ပေါ်ပြီးတော့နာပါလေတဲ့ကိစ္ဆာမိတိစိတ်တံသွားမိဟုကြံသောစိတ်သည်ဥပ္ပစ္စတိရှိဟုစွာဖြစ်ပေါ်လာတယ်။အဲလို ဖြစ်ပေါ်လာတဲ့အချိန်မှာတန်ထိုစိတ်ကဝါယံဇနေတိတောင်တင်းမှုတတ္တိထုကိုဖြစ်ပေါ်စေတယ်။စိတ်ကသွားမယ်ဆိုတဲ့အခါကျတော့ခန္ဓာထဲမှာ ရှိတဲ့ဝါယောဓာတ်တွေအဲဒီစိတ်တစ္ဆဝါယောဓာတ်တွေကတွန်းဆောင်မှုတတ္တိထုတွေဖြစ်လာတယ်တဲ့ ဝါယောတဲ့အဲ့ဒီတောင့်တင်းလှုပ်ရှားမှုကဝိညာဉ်တိန်ကာယဝိညာဉ်ဟုဆိုအပ်သောတွန်းကံမှုတတ္တိအထူကိုဇနီးတည်ဖြစ်ပေါ်စေတယ်။သို့သောကဝါယောဓာတ်တွေကဟောဒီကာယဝိညာဉ်လို့ဆိုတဲ့ခန္ဓာကိုယ်ကြီးကိုတွန်းဆောင်မှုတွေဖြစ်ပေါ်လာတယ်တဲ့။ဒါကြောင့်သွားတယ်ဆိုတာတဲ့ပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမမဟုတ်ဘူးတဲ့။ဘသူသွားတာလဲဆိုတော့စိတ်တကိရိယာဝါယောဓာတ်ဝိပါရိနာ။ စိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရှားခြင်းကြောင့်တကလတ္တကာယတ္တတကိုယ်လုံး၏ပုရတောအဘိနိဟာရော ရှေ့ဘက်သို့တဲ့တဲ့ဆောင်းသွားခြင်းကို ကမဏန္တိဩစတိသွားခြင်းလို့ခေါ်ဆိုပါလေဒီတော့အတိဘေကိုအဖြောင်လေးပြောလိုက်လို့ရှိရင်သွားတယ်ဆိုတာစိတ်ကသွားခြင်းလို့ရုပ်ကြီးသွားနေတာဘယ်သူကသွားခြင်းနာလဲသွားနေတာကဘယ်သူလဲ ရုပ်ကြီးကသွားနေတာသွားနေတာငါသွားတာဟုတ်ရဲ့လားယောက်ျားမိန်းမသွားတာဟုတ်ရဲ့လားဘသူကသွားနေတာလဲသွားကျင်တာကရောငါကသွားကျင်တာလားဘသူကသွားကျင်တာလဲစိတ်ကသွားကျင်တာစိတ်ဆိုတဲ့နံတရားလေးနံကသွားကျင်တာအဲ့ဒီစိတ်နံလေးကသွားကျင်တဲ့အခါကျတော့ယုတ်ကြီးကတွန်းဆောင်မှုတတ္တိတူတွေဖြစ်ပြီးတော့သွားနေတာဒါကြောင့်မို့သွားကျင်တာကနံပဲ သွားနေတာလေးကရုပ်ပဲအဲတော့ဒီသွားနေတဲ့အထဲမှာကြည့်လိုက် သူရောငါရော ပုဂ္ဂိုလ်တ attva ဟုတ်ရလားမဟုတ်ဘူးဘသူနဲ့ဘသူလဲအေးနာနဲ့ရုပ်အဲ့ဒါကိုဘုန်းကြီးတို့ယောဂီများ သိကျင်ရင်သွားနေတဲ့အခါမှာရှုမှတ်မှုဆိုတဲ့အလုပ်ကလေးလုပ်ဖို့မလိုဘူးလားသွားတဲ့အခါမှာရှုမှတ်မှုလေးနဲ့သွားအဲ့ဒီရှုမှတ်မှုလေးနဲ့သွားတဲ့အခါမှာဒီ ရှုရအာယုံပေါ်မှာယောဂီရဲ့ရှုစိတ်ဆွဲမြဲစွာကပ်ပြီးတော့တည်နေပြီဆိုရင်အခုပြောတဲ့သွားခြင်းနဲ့စိတ်နာလေးစဖြစ်ပေါ်တာလည်းသိလိမ့်မယ်။တည်ရခြင်းတည်ရခြင်းရှိကိုရွရွရွရွရွရွပြီးတော့တွန်းကန်တောင်းတင်းသွားတဲ့သဘောလေးတွေ့လိမ့်မယ်။အဲဒီသွားခြင်းနဲ့စိတ်လေးကနန္တရားပဲ။တည်ရခြင်းတည်ရရွရွပြီးတော့တွန်းကန်တောင်းတင်းနေတဲ့ဝါယောဓာတ်လေးကယုတ်တရားပဲ။အဲဒီမှာသွားခိုင်းမှာယုံနဲ့နာမယ်ဒါနဲ့ဒါပဲတွေ့တယ်ယုံနဲ့နာမယ်တွေ့တယ် အခြားပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမမဟုတ်ဘူးအဲဒီလိုယုံနံလို့သွားခက်ကလေးမှာအမှန်သိလိုက်ပြီဆိုရင်ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလားထိုင်ရှုမှတ်နေမှာမဟုတ်ဘူးဈဉ္ညာလျှောက်ရှုမှတ်ရင်းနဲ့လည်းပဲဒီဒိဋ္ဌိတွေပြုတ်နိုင်တယ်ဒါလေးကဈဉ္ညာလျှောက်ပြီးတော့ရှုမှတ်နေတယ်ဒါကြောင့်မို့သွားလို့ရက်လို့ထိုင်နေလို့အိတ်လို့စေဟုသည်သွားကျင်တာစိတ်ပဲ ရက်ချင်တာစိတ်ပဲထိုင်ရင်တာစိတ်ပဲအိတ်ချင်တာစိတ်ပဲစိတ်ကသွားကျင်နေတာရက်ချင်နေတာထိုင်ချင်နေတာအိတ်ချင်နေတာဒီယုတ်ကြီးကတော့ပြင်စိတ်ခိုင်းသမျှအလိုလိုနေရဘုန်းကြီးတို့ဒီမှာနန္တရားတွေစိတ်ဆိုတဲ့နန္တရားလေးစိတ်ခိုင်းသမျှယုတ်ကြီးကလုံနေရတာပဲရှေ့ရှေ့ကဆရာတော်ကြီးတွေပြောခဲ့တာရှိတယ်နန္တခင်တွေစေခိုင်းလေရုပ်တွေလုံရသည် စိတ်ဆိုတဲ့နံလေးကသခင်လားကျွန်းလားရုပ်ကြီးကပါလေကျွန်းကြီးပဲနံသခင်တွေစေခိုင်းလေရုပ်တွေလောက်ရသည်စိတ်ဆိုတဲ့နံလေးကသွားမယ်ဆိုသွားပြန်ပြီရုပ်ကြီးကထိုင်မယ်ဆိုထိုင်ရပြန်ပြီအိပ်မယ်ဆိုအိပ်ရပြန်ပြီစားမယ်ဆိုစားရပြန်ပြီစွန့်မယ်ဆိုစွန့်ရပြန်ပြီစိတ်ကလေးရဲ့ခိုင်းသမျှကိုဒီရုပ်ကြီး လုံနေရတာဒါမှမဟုတ်စိတ်နံဟာသခင်ပဲဒီရုပ်ကြီးကကျွန်းပဲ ဒါကိုစိတ်နှံလေးရဲ့ဥဆောင်ပြီးတော့လှုပ်သမျှတွေဥဆောင်သမျှတွေကိုယုတ်ကြီးကလိုက်ပြီးတော့လှုပ်ကြရတာဒါမှမဟုတ်သွားခြင်းနာရက်ခြင်းနာထိုင်ခြင်းနာအိတ်ခြင်းနာဘာလဲဆိုရင်စိတ်ကဖြစ်နေတာယုတ်ကြီးကတော့သူဟာသူခိုင်းသမျှတွေလုပ်နေရတာဆိုကြည့်လိုက်သွားလူရက်လူထိုင်နေလူအိတ်လူစိတ်ဟုသည်သွားလူရက်လူသွား ထိုင်နေလိုအိလိုစိတ်ဟုသည်စိတ်ကြောင့်ဖြစ်သောတဝါယောနှံနှောကိုဝယ်ပြီစိတ်ကြောင့်ဖြစ်သောတဝါယောနှံနှောကိုဝယ်ပြီဝါယောပြည့်သော ရုပ်သစ်ပေါ်ရုပ်တော်သွားပေ၏ဝါယောပြည့်တော်ရုပ်သစ်ပေါ်ရုပ်တော်သွားပေ၏ပုဂ္ဂိုလ်မသွားငါမသွားရုပ်သွားဉာဏ်ဖြင့်သည်ပုဂ္ဂိုလ်မသွား ငါမသွမ်းရုပ်သွမ်းဉာဏ်ဖြစ်သည်ဟေးသွမ်းနေတဲ့ဟာပုဂ္ဂိုလ်လည်းမဟုတ်ဘူးငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးအဲ့ဒီမှာရုပ်ကြီးသွမ်းနေတာဆိုတာဉာဏ်လေးနဲ့သိလိုက်ွားခြင်းနေတာလေးကဘယ်သူလဲဆိုရင်စိတ်နံတရားလေးကသွားခြင်းနေတာဒါလေးကိုပဲသိလိုက်ဘုန်းကြီးတို့အဋ္ဌကရာဇရာကဘာနဲ့ဥမာပေးပြီးထားတယ်လဲဆိုတော့လှဲကြီးနဲ့ဥမာပေးထားတယ်အဲ့ဒီမှာလှဲကြီး သွားနေတဲ့အခါမှာလူတွေကပြောကြတာကဟိုမှာလှည့်ကြီးသွားနေတယ်ဟိုမှာလှည့်ကြီးသွားနေတယ်ဟိုမှာလှည့်ကြီးရက်နေတယ်တကယ်တမ်းကျတော့ဒီလှည့်ကြီးကသူ့အလိုလိုသွားလို့ရပါမလားဘသူကသွားမှလဲပါတာလဲဆိုရင်နွားသွားမှဘသူသွားမှလဲအေးနွားသွားမှလဲကြီးကပါသွားတာလဲကြီးကသွားလို့ရဒီနွားဆိုတာလဲပဲဘသူကမောင်းရတာလဲဆိုတော့ လူကမောင်းတာလူကမောင်းမှလေကြီးကသွားရတာအဲ့ဒီမှာလူကမောင်းမှနွားတွေကသွားနွားတွေသွားမှလေကြီးကပါသွားတာလေကြီးကသူ့အလိုလိုဆိုရင်သွားလို့ရပါမလားဒီခန္ဓာကိုယ်ကြီးမှလည်းဒီတိုင်းပဲဒီခန္ဓာကိုယ်ကြီးမှလည်းပဲဒီတိုင်းပဲဒီခန္ဓာကိုယ်ကြီးကိုဒီမှာဒီစိတ်ဆိုတဲ့နံတရားလေးကသွားခြင်းတဲ့စိတ်ကလေးဖြစ်ပေါ်လာ အဲ့ဒီခါကျတော့မှစိတ်တဆက်ဝါရောတတ်တည်းရဲ့တွန်းဆောင်မှုတတ်တည်းထူတွေဖြစ်ပြီးတော့ဒီယုတ်ခန္ဓာကိုယ်ကြီးဟာရှေ့ကိုတရွေချင်းတရွေချင်းရှေ့ကိုတွန်းဆောင်တွန်းဆောင်ပြီးသွားနေတာဒါကြောင့်မို့အဲ့ဒီမှာလဲနဲ့ဥပမာတူတယ်တဲ့ဒီယုတ်ကြီးဟာလဲကြီးတိုင်းပဲဒီခန္ဓာကိုယ်ကြီးဟာလဲကြီးတိုင်းပဲဝါယောဓာတ်တွေကတော့ဘာနဲ့တူသလဲဆိုတော့ဝါယောဓာတ်တွေကတော့ဟိုမှာနွားတွေနဲ့တူတယ်တဲ့ဝါယောဓာတ်ကဘာနဲ့တူတယ်နွားနဲ့တူတယ်တဲ့နွားနဲ့တူတယ် ခုမှဘုန်းကြီးတို့ယောဂီများအဲ့ဒီလဲကိုမောင်းတာကလူကမောင်းတာဘသူကမောင်းတာလဲအဲ့ဒီလိုလူကမောင်းမှနွားတွေကသွားနွားကသွားမှလှေကြီးပါသွားတယ်အဲ့ဒီလိုပဲအခုဒီမှာ လူနဲ့ဒီကစိတ်နဲ့ဥမာတူတယ်တဲ့စိတ်ဆိုတဲ့နာမ်လေးကသွားခြင်းမှာဒီရုပ်တွေကဝါယောဓာတ်တွေရဲ့တွန်းဆောင်မှုတတ္တိထူတွေအဲ့ဒီမှာဝါယောဓာတ်တွေကတွန်းဆောင်သွားတဲ့အခါကျတော့မှဒီရုပ်ကြီးကပါသွားတယ် ဒါကြောင့်မို့ဒီမှာသူ့ရဲ့ဒီယုတ်ကြီးအနေနဲ့ဆိုရင် သူ့အလိုလိုသွားတတ်တာရတတ်တာရှိပါမလားမရှိဘူးအဲ့ဒီမှာဝါယောတတ္တရဲ့တွန်းဆောင်မှုတတ္တိထူကြောင့်ဒီမှာတရွေချင်းတရွေချင်းသွားနေတာဒါကြောင့်မို့စိတ်ကစိတ်ဆိုတဲ့နံတရားလေးကသွားခြင်းတဲ့အခါယုတ်ကြီးသွားနေတာဒီသွားနေတာငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးယုတ်နဲ့နံသွားနေတာဘသူနဲ့ဘသူသွားနေတာ ਨੇ ငြိယုံနဲ့နံသွားနေတယ်ဆိုတာကိုဒါလေးကိုသေးသေးချာချာသိဖို့ပဲလိုတယ်ဒါရင်လားဆိုတော့ဘုန်းကြီးတို့ဒီမှာလှေနဲ့ရွံ့လွင့်သွားတဲ့လှေလေးနဲ့လည်းပဲဥပမာပေးထားတာရှိတယ်နာဝမာလုတဝေကိနနာဝမာတုတဝေကိနဇိယဝေကိနတေဇနံမာလုတဝေကိနတဲ့ရွက်တိုက်သွားသောလှေသည် နာဝါရွက်တိုက်သွားသောလေသည်မာလုတဝေကေနလေဤအဟုန်ကြောင့်ယေတိယယာတိယတာသွားတဲ့ကဲ့သို့၎င်းဘုန်းကြီးတို့ဒီမှာရွက်လှင့်သွားတဲ့လေတွေကြည့်ပေါ့အဲဒီနိုင်ငံတွေတော့ဘုန်းကြီးတို့မမြင်ဘူးမြန်မာနိုင်ငံမှာဆိုရင်တော့ဟိုကံတော်ကြီးမှာရွက်လေတွေအဲဒီမှာလေလေးကိုရွက်တိုင်လေးထူထားပြီးတော့ရွက်တိုင်လေးထူပြီးတော့လွက်လေးကိုလွှတ်လိုက်လို့ရှိရင်လေကတောင်ကနေတိုက်လာတယ်ဆိုရင် လှေကမြောက်ကိုမသွားဘူးလားအရှိကနေပြီးတော့ရွက်တိုင်လေးထူပြီးတော့လွှင့်ထားလို့ရှိရင်လေကအရှိကတက်လိုက်တယ်ဆိုရင်ဒီလေလေးကအနောက်ကိုမသွားဘူးလားလေရဲ့အဟုန်ကြောင့်သွားတာဘသူကြောင့်သွားတာလဲလေရဲ့အဟုန်ကြောင့်ဒီလေလေးသွားတယ်လို့ပဲတဲ့နောက်တစ်ခုကဇိယဝေကိဏတေဇနံတဲ့တေဇနံမြားသည်ဇိယဝေကိဏလေးကျိုးဤအဟုန်ကြောင့်ယတိယထသွားတယ် မြားဟာသူ့အလိုလို ရှေ့ကိုသွားတတ်ပါမလားလေးကျိုးနဲ့ဆွဲပြီးတော့တခါလေလေးကျိုးနဲ့ဆွဲပြက်လိုက်တဲ့အခါကျတော့မှဒီလေးကျိုးရဲ့အဟုန်ကြောင့်မြားဟာရှေ့ကို မသွားဘူးလားအေးတတ္ထဒုနိမချအလားတူတာလျင်တဲ့အယံကာယောဟောဒီယုတ်ကိုကြီးဟာလည်းပဲတဲ့အယံကာယောဒီယုတ်ကိုကြီးဟာလည်းပဲဝါတဟတောတဲ့စိတ်တဇာလေကတိုက်ခတ်အပ်သည်ဖြစ်၍ယာတိသွားတယ်တဲ့ စိတ်တဆဆိုတဲ့ဝါယောဓာတ်တွေအဲ့ဒီဝါယောဓာတ်တွေရဲ့တွန်းဆောင်မှုတတ်တွေထူကြောင်းတဲ့ဒီခန္ဓာကိုယ်ကြီးသွားနေတာတကယ်လို့လေဖြတ်သွားပြီဆိုရင်ခန္ဓာကိုယ်ကြီးသွားလို့ရသေးလားလေဓာတ်မရှိတော့ဘူးဆိုရင်ခန္ဓာကိုယ်ကြီးသွားလို့မရတော့အခုသွားနေတာဟာလည်းပဲလေကြောင်းဘာကြောင့်လဲရက်နေတာလည်းပဲလေကြောင်းရက်နေတာလည်းဘာကြောင့်လဲလေဖြတ်သွားတဲ့ပုဂ္ဂိုလ်ရက်လို့ရသေးလားမရတော့ဘူး တခါတည်းပုံရဲကြနေတာအဲ့တော့လေဓာတ်ကလေးကြောင့်ဒါကြောင့်မို့လေရဲ့ဓာတ်ဟာထောက်ကန်တာတောင့်တင်းတာထောက်ကန်နေတဲ့သဘောကြောင့်ရပ်နိုင်တာလေထိုင်နေနေဆိုတာထောက်ကန်ထားတဲ့သဘောကြောင့်ထိုင်နေတာလေလေဓာတ်ရဲ့သဘောဟာထောက်ကန်နေတဲ့သဘော တောင့်တင်းနေတဲ့သဘောရင်းရိုင်နေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောဒီသဘောတွေဟာဒါဝါယောဓာတ်ရဲ့သဘောတွေပဲဒါကြောင့်မို့လေဓာတ်ကြောင့်မိမိတို့ဟာထိုင်နိုင်နေရပ်နိုင်နေသွားနိုင်နေ ဒီလေဖြတ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ထိုင်လည်းမထိုင်နိုင်ဘူးသွားလည်းမသွားနိုင်ဘူးရလည်းမရနိုင်တော့ဘူးဒါကြောင့်ဒီခန္ဓာကိုယ်ကြီးဟာစိတ္တဇဝါယောတတ္တိရဲ့တွန်းဆောင်မှုတတ္တိထူးကြောင့်သွားနေတာတဲ့ဒါလေးကိုဘုန်းကြီးတို့ယောဂီများသေသေးချာချာသတိကပ်ပြီးတော့ကြည့်ဖို့လိုအပ်တယ်ရှုတဲ့အခါလေးမှာဒီမှာညာလန်းတယ်ဘယ်လန်းတယ်ရှုနေတယ်ဈေးကညာလန်းရင်ညာလန်းတာဘယ်လန်းရင်ဘယ်လန်းတာပဲခြေတော့ပုံမှာပဲဈေးရောက်နေ ခြေတော်ကြီးလှမ်းနေတာပဲဒါပဲသိနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ညံမပေါ်သေးဘူးအဲ့ဒီပုံမှာရှုစိတ်ကလေးရောက်ပြီးတော့ကြာကြာလေးမြင်လာတဲ့အခါကျတော့လှမ်းလိုက်တိုင်းလှမ်းလိုက်တိုင်းတရွေချင်းတရွေချင်းတွန်းကန်တောင်တင်းသွားတဲ့သဘောလေးတွေ့လာပြီဆိုရင်ညံပေါ်လာပြီ။ဘာပေါ်လာပြီလဲ။အဲ့ဒီကြမှာညံလေးပေါ်လာသူ့ရဲ့တဘာဝလေးကိုမြင်လာတယ်။ဘာကိုမြင်လာတာလဲ။တဘာဝလေးကိုဘုန်းကြီးတို့အဲ့ကြမှာမြင်လာတာ ဒါကြောင့်မို့သေးသေးချာချာလေးယောဂီပုဂ္ဂိုလ်ကမြင်လာအောင်ရှုတဲ့အခါကာလမှာသွားတဲ့အခါပေါ့သေချာရှုပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာဒီသွားနေတဲ့အမူအရာလေးရဲ့တိမှုလေးရဲ့အဲ့ဒီနှစ်ခုကို꿰꿰ပြားပြားသိနေဖို့လိုအပ်တယ်။ဟိုကသွားနေတဲ့အမူအရာလေးရဲ့ဒီကတိမှုလေးရဲ့တေချာလေးတေချာလေးကြည့်နေလို့ရှိရင်ယောဂီပုဂ္ဂိုလ်ကသွားတာကတတ်တတ် ဒီကသွားတယ်ဆိုတာလေးကိုသိနေတာလေးကတတ်တတ်ညာချိန်လန်းတယ်ဆိုရင်ညာလန်းတာလေးကတတ်တတ်ညာလန်းတယ်လို့သိရှုသိနေတာလေးကတတ်တတ်ဘယ်နှခုတွေ့ရလဲနှစ်ခုတွေ့ရတယ်ဒီလိုမဟုတ်ရင်သွားနေတာလေငါပဲသွားတယ်လို့ရှုမှတ်နေတာလေဘယ်သူလဲငါပဲဆိုတော့ငါတစ်ခုတည်းပဲတွေ့ရအခုသေးသေးချာချာညံပေါ်လာတဲ့ပုဂ္ဂိုလ်ကြတော့ညာလန်းဒီမှာခြေတော်လေးလှမ်းနေတာလေးကတတ်တတ်ဖြစ်တယ် ဒီကရှုသိနေတဲ့စိတ်လေးကတတ်တာဖြစ်တယ်နှစ်ခုကွဲပြီးတော့သိသွားတယ်ခေတ္တလေးကိုစုကြည့်အောင်သွားစဉ်ဆက်ဆက်သွားတယ်မှတ်၍နှစ်ရယုတ်နံကွဲသည်ယံမှတ်ဉဏ်ရှင်း၍ကြည်သွားစဉ်ဆက်ဆက်သွားတယ်မှတ်၍နှစ်ရယုတ်နံ ကွဲသိယံမှန်ဉဏ်ရှင်း၍ကြည်သွားတဲ့အခါမှာမှန်ဉဏ်လေးဉဏ်လေးနဲ့သွားရမှာနော်သွားတဲ့အခါမှာဟန်နဲ့လည်းမသွားနဲ့အကြံနဲ့လည်းမသွားနဲ့ဉဏ်လေးနဲ့သွားဘာနဲ့သွားရမလဲအေးမှန်ဉဏ်လေးနဲ့သွားဘုန်းကြီးယောဂီများတချို့ကအတွေးနဲ့အကြံနဲ့သွားနေတယ်ဘေးကကြည့်ရင်တော့မှတ်သွားနေတယ်လို့ပဲဒါပေမဲ့မဟုတ်ဘူး အဲ့ဒီပုဂ္ဂိုလ်တေချာကြည့်နေရှေ့ကတိုင်ရှိရင်တိုင်နဲ့တိုက်တော့မလို့ဖြစ်မှသူပြန်သတိဝင်သွားတာအဲ့ဒါကြံနေသွားနေတာဟန်နေသွားနေတာဆိုတာလူကြည့်ကောင်းအောင်သွားနေတာအဲ့ဒီပုဂ္ဂိုလ်ဟန်နေသွားနေတာယောဂီကြတော့ညံနဲ့သွားရယောဂီကြတော့ဘာနဲ့သွားရမှာအေးညံလေးနဲ့တေချာသွားမှတ်ညံလေးနဲ့တေချာသွားအဲ့ဒီမှာသွားနေတာလေးကတတ်တတ်မှတ်တည်နေတာလေးကတတ်တတ်အဲ့ဒီလိုနှစ်ခုကွဲသွားမှသွားတဲ့အမူအရာလေးရဲ့တိမှုလေးရဲ့ နှစ်ခုကွဲသွားပြီဆိုရင်ဒါညံပေါ်သွားပြီဆိုလိုက်သွားတဲ့မူယာတိမှုဟာကွဲကညံနှင့်သည်သွားတဲ့မူယာတိမှုဟာကွဲကညံနှင့်သည်ဟောသွားတဲ့အမူယာလေးရဲ့တိမှုလေးရဲ့ညံနဲ့နှစ်ခုကွဲတည်သွားပြီ။ အဲ့ဒီသွားနေတဲ့မူရလေးကဘာလဲဆိုရင်ရုပ်ပဲသိမှုလေးကဘာလဲကဲနာနဲ့ရုပ်ကွဲတည်သွားပြီဘာနဲ့ဘာကွဲသွားတာလဲအေးနာနဲ့ရုပ်ကွဲတည်သွားပြီဆိုရင်နာရုပ်သိတဲ့ဉာဏ်ပဲနာမရူပပရိစ္ဆေဒဉာဏ်ဆိုလိုက်နာယုတ်ကွဲမူနာမရူပပရိစ္ဆေဒဉာဏဖြစ်လေ၏ဉာဏယုတ်ကွဲမူဉာဏ နာမရူပပရိစေရညာနာဖြစ်လေ၏ဟောနံယုတ်ကွဲသည့်ဒိဋ္ဌိဝိတုတ်တိဖြစ်လေ၏နံယုတ်ကွဲသည့်ဒိဋ္ဌိဝိတုတ်တိဖြစ်လေ၏ နာနဲ့ယုတ်ကိုကွဲသိသွားပြီဆိုရင်ဒိဋ္ဌိဝိတုဒ္ဓိဝိတုဒ္ဓိခုနှစ်ပါးတဲ့ကဘာဝိတုဒ္ဓိလဲဒိဋ္ဌိဝိတုဒ္ဓိဆိုတာကအတိအမြင်စင်ကြယ်တာဘာစင်ကြယ်သွားတာလဲစိုးစောကတရားမရှုမှတ်ခင်တုန်းကယောဂီပုဂ္ဂိုလ်ရှုမှတ်နေပြီမဲ့ဉာဏ်မပေါ်ခင်တုန်းကသွားနေတာလဲငါပဲသိနေတာလဲငါပဲငါသွားနေတာငါသိနေတာငါတခုတည်းပဲ အခုသေးသေးချာချာအာယုံစိုက်ပြီးရှုလို့ဉာဏ်ပေါ်လာတဲ့အခါကျတော့ဩသွားနေတာကယုတ်ကြီးပဲသိနေတာကနံလေးပဲယုံနဲ့နံသွားနေတာပဲလို့အမှန်ပေါ်လာပြီဆိုရင်ဒိဋ္ဌိဝိတုဒ္ဓိအမြင်အတိတွေစင်ကြယ်သွားပြီအတိအမြင်စင်ကြယ်သွားပြီအမှန်တိုင်းသိသွားပြီဆိုရင်ငါသူယောက်ျားမိန်းမဆိုတဲ့အစွဲအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိမပြုတ်ဘူးလား ဆက်ပြီးရှုမှတ်သွားရင်ဘုန်းကြီးမနေ့ကတနေ့ကပြောတဲ့အတိုင်းသူအကြောင်းနဲ့သူအကျိုးသွားချင်တဲ့စိတ်နှံအကြောင်းကြောင့်သွားမှုဆိုတဲ့ယုတ်ကျိုးလေးဖြစ်လာသွားကြံတော့လည်းပဲသွားတယ်လို့ရှုမှတ်ရပြန်တယ်သွားနေတဲ့ရုပ်အကြောင်းကြောင့်သွားမှုဆိုရင်သွားခြင်းလေဆိုတဲ့မှတ်တိစိတ်လေးအဲသွားတယ်ဆိုတဲ့မှတ်တိစိတ်ဒီမှာနာအကျိုးလေးပေါ်လာသွားနေတဲ့အခိုက်မှာလဲသူ့အကြောင်းနဲ့သူ့အကျိုးအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးကြီးတယ် အကြောင်းကင်းပြီးတော့အကျိုးဆိုတာဖြစ်နိုင်ပါမလားဒါကြောင့်မို့သူအကြောင်းကြောင့်သူအကျိုးဖြစ်နေတာပဲဒီကနေ့ဘုန်းကြီးတို့လူဘဝကိုရနေတယ်ဆိုတာလည်းပဲအတိတ်ကပြုခဲ့တဲ့ကုသိုလ်ကံအကြောင်းတရားတွေမပါဘူးလားအဲ့ဒီအကြောင်းကြောင့်ဒီဘဝမှာဟောလူဘဝကိုရတယ်အတိတ်ကပြုခဲ့တဲ့ကုသိုလ်ကံအကြောင်းတရားကြောင့်ဒီမိကောင်းဖာကောင်းတွေတွေ့ရတယ်အတိတ်ကပြုခဲ့တဲ့ကုသိုလ်ကံအကြောင်းတရားကြောင့်ဒီဘဝမှာဆရာကောင်းတမကောင်းတွေတွေ့ရတဲ့အကျိုးတွေရနေတယ်ဆိုတာ သူအကြောင်းကြောင့်သူအကျိုးတွေဖြစ်နေတာအဲဒီလိုအကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့ပဋိစ္စသမုပ္ပါသဘောလေးကိုလည်းပဲယောဂီရဲ့ဉာဏ်ထဲမှာထင်လာလိမ့်မယ်ဆက်ပြီးရှုသွားတဲ့အခါကလည်းကြတော့ရှုတိုင်းရှုတိုင်းဟာဒီရှုကရုပ်တရားလေးဟာလည်းပဲပေါ်ပြီးပြောင်းနေတာပဲခြေလန်းလေးတလန်းလှမ်းလိုက်ရင်လှမ်းလိုက်တာနဲ့နောက်တလန်းဒီတလန်းကုံဆုံးသွားတယ်နဲ့နောက်တလန်းအသစ်ဖြစ်သွားတယ်နောက်တလန်းလေးကုံဆုံးသွားတယ်နဲ့နောက်တလန်းအသစ်ဖြစ်သွားတယ် အဲ့ဒါကြောင့်မို့ကျေးဇူးတော်ရှင်တောင်မြုကန္နာယုံဆရာတော်ဘုရားကြီးကပထမခြေလှမ်းယုံနံတန်းတို့လှမ်းဒုတိယမရှိကြဘူးပထမခြေလှမ်းယုံနံနေဒုတိယခြေလှမ်းလှမ်းလိုက်တာနဲ့ပထမခြေလှမ်းနေမရှိကြတော့ဒုတိယခြေလှမ်းယုံနံတန်းတို့လှမ်းတတ္တရာမရှိကြဘူးဒုတိယခြေလှမ်းနေရလည်းပဲတတ္တရာခြေလှမ်းလှမ်းလိုက်ပြီဆိုတာနဲ့ဒုတိယခြေလှမ်းနေမရှိတော့ အဲ့ဒီလိုမရှိတော့ဘူးကုံဆုံးကုံဆုံးသွားတယ်စောစောဖြစ်လာတယ်အစ်စ်ဖြစ်လာတယ်နောက်တစ်ခါကုံဆုံးသွားတယ်နောက်တစ်ခါအစ်စ်ကလေးပြန်ဖြစ်လာတယ်ဟောနောက်တစ်ခါဒီဟာလေးကုံဆုံးသွားတယ်ဆိုတော့မြဲတာလားမမြဲတာလားအဲ့တော့ဈဉ္ညာလျှောက်ရင်းနဲ့ဖြစ်ပြဉာဏ်นี่မပေါ်ဘူးလားတရားထိုင်ရှုမှဖြစ်ပြဉာဏ်ပေါ်တာလားဈဉ္ညာဉာဏ်ဈဉ္ညာရှုရင်ရောဖြစ်ပြဉာဏ်မပေါ်နိုင်ဘူးလားကိုယ်တိုင်ရှုကြည့်ပါကိုယ်တိုင်လက်တွေ့အလုပ်လုပ်ကြည့်ပါ လက်တွေ့အလုပ်လုပ်မကြည့်ပဲနဲ့တော့ပြောနေတော့မရနိုင်ပါဘူးတေချာလက်တွေ့လုပ်ကြည့်ရင်တေချာရှင်းရှင်းလင်းလင်းကိုသဘောကျသွားလိမ့်မယ်ဘုန်းကြီးဟောလို့ဖြစ်ပြနေတာပဲဆိုတဲ့အတိညာဏ်ထက်ကိုယ်တိုင်ရှုမှတ်လို့သိတဲ့အတိဟာဘာဝနာမယဉဏ်ခေါ်ပါလေအဲ့ဒီဘာဝနာမယဉဏ်ဖြစ်လာတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှမေ့ပြောက်လို့မရပါဘူးဟိုဘုန်းကြီးဟောလို့သိထားတဲ့အတိကနောက်ဘုန်းကြီးကတပါးတစ်မျိုးဟောလိုက်ရင်ပျောက်သွားအောင်ပဲအဲကိုယ်တိုင်သိတဲ့ဉာဏ်နဲ့အတိကြတော့ ကြောက်သေးရဲ့လားမပြောက်တော့ မမေ့တော့အဲ့ဒီမှာဩငါပဲချိန်တော့ငါဈဉ္ညာလျှောက်နေတာပဲဆရာတော်နဲ့ပဲနေရာလေးမှာဈဉ္ညာလျှောက်ရှုမှတ်နေရင်ကနေပြီးတော့ဒီဈဉ္ညာခြေလန်းလေးတွေရဲ့တလန်းပြက်လိုက်တလန်းဖြစ်လိုက်တလန်းပြက်လိုက်တလန်းဖြစ်လိုက်နဲ့မမြဲပုံလေးကိုအဲ့ဒီမှာငါသဘောကျခဲ့တယ်ဆိုတာကိုကိုယ့်ဟာကိုယ်သဘောကျသွားတယ်သဘောပေါက်သွားတယ် သဘောပေါက်သွားတယ်သဘောပေါက်သွားတယ်ဆိုတာသဘောဆိုတာတရားပဲပေါက်တယ်ဆိုတာသိသွားတာတရားကိုသိသွားတာသဘောပေါက်တယ်ဆိုတာဘာကိုသိသွားတာလဲတရားကိုသိချာသိသွားတာမမြဲတဲ့တရားကိုကိုယ်တိုင်သိသွားတာရုပ်တရားနံတရားကိုကိုယ်တိုင်သိသွားတာသူများပြောလို့မဟုတ်ဘူးဘုန်းကြီးပြောလို့မဟုတ်ဘူးကိုကိုယ်တိုင်ကို ရှုမှတ်ရင်းနဲ့သိတဲ့အသိကိုသဘောပေါက်တယ်ဘာပေါက်တာလဲလေအေးသဘောကိုပေါက်သွားတာ အဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ကဉာဏ်ပေါ်သွားမှာအဲ့ဒီဟာကိုဆက်ပြီးရှုတဲ့အခါကျတော့ဒီဖြစ်မှုပြက်မှုတွေကထိုင်လဲဖြစ်ပြီးပြက်ရက်လဲဖြစ်ပြီးပြက်သွားလဲဖြစ်ပြီးပြက်စားလဲဖြစ်ပြီးပြက်အတန်ကြားလဲဖြစ်ပြီးပြက်မြင်လဲဖြစ်ပြီးပြက်အကုန်လုံးကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ကိုယ်ခန္ဓာကြည့်လဲဖြစ်ပြက်ပဲသူတစ်ပါးခန္ဓာကြည့်လဲဖြစ်ပြက်ပဲအလုံးဖြစ်လိုက်ပြက်လိုက်နဲ့ဒီဖြစ်မှုပြက်မှုတွေမပြတ်ဖြစ်ပြက်နေတဲ့နှိမ့်ဆက်နေတဲ့သဘောတွေကိုသိလာပြီဆိုတဲ့အခါကျတော့မှဩ ဒီခန္ဓာကြီးရတာတာတကယ်ဒုက္ခဒုံကြီးရတာတာပဲဆိုတဲ့ဆင်းရဲကို ကောင်းကောင်းကြီးသိလာလိမ့်မယ်အဲ့ဒီဆင်းရဲကိုကိုလိုချင်သလားမလိုချင်ဘူးလားမလိုချင်ပေမဲ့ဒီခန္ဓာရနေတဲ့ပုဂ္ဂိုလ်ရှောင်လို့တိမ့်လို့ရပါမလားဒီယုံနာရနေတဲ့ပုဂ္ဂိုလ်ဘလို့မှရှောင်တိမ့်လို့မရဘူးဒီဖြစ်လိုက်ပြက်လိုက်တွေကမပြတ်နှိမ့်ဆက်နေတာဆိုတော့ကိုယ်လိုတိုင်းဖြစ်တာလားသူ့သဘောတိုင်းဖြစ်တာလား ဒီသူသဘောတိုင်ဖြစ်တဲ့အခါကျတော့ကိုအစိုးရသလားအစိုးမရဘူးလားအဲ့ဒီအစိုးမရတာကို အတ္တခေါ်မလားအနတ္တခေါ်မလားကဲအနတ္တနုပဒနာဉာဏ်နေပေါက်မြောက်လာတယ်အဲ့ဒီအနတ္တနုပဒနာဉာဏ်အားဖြင့်ရင့်ကျက်ပြည့်စုံလာပြီဆိုရင်ကတော့နောက်ဆုံးဖြစ်မှုပြမှုတွေပြတ်ဆဲသွားတဲ့အငြိမ့်တဲ့နိဗ္ဗာန်ကို ကိုယ်တိုင်ဈဉ္ညာလျှောက်ရှုမှတ်ရင်းနဲ့မတွေ့နိုင်ဘူးလားဘုန်းကြီးတို့မြတ်စွာဘုရားလက်ထက်က သူပတ္တဆိုတဲ့ပရပတ်ယဟန်ကြီးအဲ့ဒီမှာသူပတ္တယဟန်ကြီးဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝန်ဆံတော်မူတော့မယ်ဆိုတဲ့သတင်းစကားကြားတဲ့အခါကျတော့ဩတစ်ချိန်လုံးကတော့ဖြင့်ဒီဂေါရမဗုဒ္ဓတကယ်ပွင့်သစ္စာဖယငယ်လေးပဲငါသိကျင်တဲ့မိကုန်းတွေကိုမေးဖို့ပဲသို့တော်လည်းပဲ သူ့အရင်ပွင့်နေကြတဲ့ဂေါရမဗုဒ္ဓရဲ့အရင်ပွင့်နေကြတဲ့သင်္စီဆရာကြီးတို့မဂ္ဂလိခောသာနာတို့အစိတကေတာကပနာစတဲ့ဒိဋ္ဌိဆရာကြီးတွေသူတို့ကလည်းဘုရားကြီးလို့ဘုရားလို့အမိခံနေကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီဘုရားကြီးတွေကိုငါမေးကြည့်တယ်မေးတဲ့အခါမှာငါမေးတဲ့မိကုံးကိုကျင့်တတ်လောက်အောင်မဖြေကြဘူးအဲ့တော့ဘုရားကြီးတွေမေးလို့မှရှင်းအောင်မဖြေနိုင်ရင်ဒီဘုရားငယ်လေးလည်းဖြေနိုင်မှာမဟုတ်ဘူးဆိုပြီးတော့ငါမမေးခဲ့ဘူး အခုတော့ဒီဖျားငယ်လေးဖြစ်တဲ့ဂေါရမဗုဒ္ဓတောင်ပြိဋိဘံဝန်ဆံတော်မူတော့မယ်ဆိုပါလားဒီတော့ငါမေးချင်တာလေးမေးလိုက်ရအောင်သွားမှပဲဆိုပြီးတော့မြတ်စွာဘုရားထံသွားတယ်အဲ့ဒီမှာမြတ်စွာဘုရားရှင်ကုရောမြတ်ကြီးကသွေးဝမ်းတော်လာပြီးတော့အမတန်ကိုပင်မဆင်းရဲစွာအာအင်းနေ ကုန်ခန်းပြီးတော့နေပါပြီအဲ့ဒီအချိန်မှာညီတော်အာနန္ဒာကမြတ်စွာဘုရားနာမှာဆောင်းရှောက်နေတယ် ရသော်ဗျာဏဆောင်းရှောက်နေတဲ့အခါကျတော့ဒီသူပတ္တပရပယဟန်ကြီးလာတော့ညီတော်အနန္တဝင်ခွင့်မပေးဘူး။ဘာကြောင့်ဝင်ခွင့်မပေးတာလဲဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသွေးဝမ်းတော်လာပြီးအအင်းနေအမတန်ကုန်ခံပြီးတော့ပြမဆင်းရဲတော်မူတယ်။နွမ်းနေနေတယ်။ဒီအချိန်ကိုဒီသူပတ္တယဟန်ကြီးကဟိုမှာဟိုဟာမေးတရားမေးနဲ့မြတ်စွာဘုရားကိုညှင်းဆဲလိမ့်မယ်။ဒါကြောင့်ဒီပုဂ္ဂိုလ်ကြီးအဝင်ခံလို့မဖြစ်ဘူးဆိုပြီးတော့အဲ့ဒီမှာ ညီတော်အနန္ဒာကအပဝါကနေပြီးတော့ဝင်ခွင့်မပေးဘူးဝင်ခွင့်မပေးတဲ့အခါကျတော့မြတ်စွာဘုရားအတွင်းကကြားတယ်အတွင်းကကြားမှာပေါ့အခုဥမောင်မောင်တို့ဒေါ်မေယုတို့လူတိုက်ခန်းကြီးမှာမဟုတ်ပဲဟိုမှာသင်္ကန်းလေးကာထားမြတ်စွာဘုရားမြတ်စွာဘုရားမှာညောင်ဆောင်ပေါ်မှာတည်င်းသုံးနေတဲ့အခါသင်္ကန်းလေးကာထားအဲ့တော့သင်္ကန်းအကာလေးပြင်ဘက်ကပြောနေတာဆိုတော့မြတ်စွာဘုရားအတွင်းကကြားတာပေါ့ အဲ့ဒီမှာကြားတဲ့အခါကျတော့မြတ်စွာဘုရားကညီဝါလိမ္မာအာနန္ဒာငါဘုရားဒီကိုရောက်လာ ရောက်လာခဲ့ရတာပင်မကြီးစွာလာခဲ့ရတာသူပတ္တပရပိုက်အတွက်ငါလာခဲ့တာသူ့ကိုတာမထနဲ့လွတ်လိုက်ပါအဲ့ဒီမှာတာမထနဲ့လွတ်လိုက်ပါဆိုတော့မှမြတ်စွာဘုရားရဲ့အမိတော်တန်ကြီးတော်အာနန္ဒာကဖယ်ပေးလမ်းဖယ်ပေးပြီးလွတ်လိုက်ပါဝင်ဝင်ပေးလိုက်အဲ့ဒီကသူပတ္တယဟန်ကြီးကမေးပါတယ်မေးတာတွေကလောကီနဲ့ကိစ္စနဲ့ပတ်သက်တာတွေပေါ့ ဟိုးဒီဘုရားကြီး၆ဆူဆိုတာသူတို့မြည်ခံနေတဲ့အတိုင်းဘုရားဟုတ်သလားမဟုတ်သလားဒါတွေမေးတာအဲ့ဒီလိုမေးခွန်းတွေဖြေနေဖို့မြတ်စွာဘုရားမှာအချိန်သိမ့်မရှိတော့ပရိနိဗ္ဗာန်ဝန်ဆံတော်မူဝန်ဆံတော်မူတော့မဲ့အချိန်ဟာသိနီးကပ်နေပြီအဲ့လိုနီးကပ်နေတဲ့အတွက်ကြောင့်မြတ်စွာဘုရားကသူပဒံတဲ့ငါဘုရားအချိန်မရှိတော့ဘူးအဲ့တော့ငါဘုရားဟောတာကိုပဲသင်နာကြတော့ဆိုပြီးတော့မြတ်စွာဘုရားကမေခင်၈ပါးတရားကိုဟောတယ် ပါးကိုဟောတာလေမဂ္ဂင်၈ပါးဆိုတဲ့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မတာတမ္မာအာဇီဝတမ္မာဝါယမဆိုတဲ့မဂ္ဂင်၈ပါးကိုဘုန်းကြီးမနေ့ကပြောခဲ့ပြီကျင်းချုံလိုက်ရင်မဂ္ဂင်ဘယ်နှပါးလဲသုံးပါးမှာသီလမဂ္ဂင်တမာရီမဂ္ဂင်ပညာမဂ္ဂင်ဒါအချုပ်ပဲသီလမဂ္ဂင်ဆိုတာသီလအခြေခံပြီးသီလပြည့်စုံရမယ်သီလပြည့်စုံတဲ့ပုဂ္ဂိုလ်ဟာပြည့်စုံတဲ့သီလအခြေခံပြီးတမာရီအချင်းချင်းရမယ် ဒီတမာရီအကျင့်တွေကျင့်တဲ့ပုဂ္ဂိုလ်မှာပညာဆိုတာဖြစ်ရုံတုံးစံရှိတယ်။ဒါကြောင့်မို့မြတ်စွာဘုရားကအဲ့ဒီသီလတမာရီပညာဆိုတဲ့ဒီမေခင်၈ပါးတရားကိုဟောကြားလိုက်တာ။အဲ့ဒီကြတော့မှနာကြားပြီးတော့တေချာရိုးရိုးတည်တည်ပဲသူဘာသာရဟန်းကလည်းနာကြားတယ်။မြတ်စွာဘုရားတကယ်အချိန်နီးကနေပြီဆိုတာနဲ့သဘောပေါက်တယ်။ဒါကြောင့်အဲ့ဒီမှာသူဟာမြတ်စွာဘုရားနာကနေပြီးတော့ရိုးသေးစွာခွာပြီးတော့ရှ िख ုဥချပြီးခွာသွားတယ် ခွာသွားပြီးတော့အင်းကြီးဥယျာဉ်နဲ့ရောက်တဲ့အခါကျတော့ရသော်ဘုရားညွှန်ကြားလိုက်တဲ့ဒီမေခင်အကျင့်တရားဖြစ်တဲ့ဒီမှာတတိပဋ္ဌာန်မေခင်တရားတွေကိုကျင့်ပွားတယ်။အဲ့ဒီကျင့်ပွားတဲ့အခါထိုင်ပြီးတော့ပွားများတာမဟုတ်ဘူးဈဉ္ညာလျှောက်ပြီးတော့ပွားများတယ်။ဘယ်လိုပွားများတာလဲ။ဈဉ္ညာလျှောက်ပြီးတော့ရှုမှတ်တယ်။အဲ့ဒီဈဉ္ညာလျှောက်ရှုမှတ်တဲ့အခါမှာဘုန်းကြီးမနေ့ကပြောခဲ့တယ်။တမှတ်မှတ်ရင်မေခင်၅ပါးပါနေပြီ။မှတ်ချက်တိုင်းမှတ်ချက်တိုင်းမေခင်ဘယ်နှပါလဲ။ ၅ပါးတမာတိမေခင်ရဲ့ပညာမေခင်ရဲ့ဒီ၅ပါးပါနေသီလမေခင်ဆိုတာမိမိသီလစင်ကြယ်နေပြီဆိုရင်ဒီမေခင်၃ပါးကမပြည့်စုံဘူးလားဒီ၃ပါးနဲ့ပေါင်းလိုက်ရင်မေခင်ဘယ်နှပါလဲ၈ပါးအဲဒီတော့မှတ်ချက်တစ်ချက်တိုင်းတစ်ချက်တိုင်းမေခင်၈ပါးပါသွားတယ်အဲတော့သူဟာဒီမှာသွားတဲ့အမူအရာလေးကိုရှုလိုက်တယ်တလန်းချီလန်းလေးလှမ်းပြီးတော့သွားတဲ့အမူအရာလေးရှုလိုက်မေခင်၈ပါးပါသွားလိုက်တလန်းရှုလိုက်မေခင်၈ပါးတလန်းရှုလိုက်မေခင်၈ပါး အဲ့ဒီပုံမှာအာယုံဆိုင်ပြီးတော့ခြေလန်းတိုင်းခြေလန်းတိုင်းပုံမှာအခုဘုန်းကြီးတို့ယောဂီများရှုတယ်လို့သူ့ရဲ့တဘာဝလေးတွေမြင်အောင်သိချာရှုနေတာအဲ့လိုတတိကံပြီးသိချာရှုနေတဲ့အခါကျတော့မှယောဂီဟာအဲ့ဒီမှာသုဘဒယဟန်ကြီးဟာခြေထောက်ဆိုတဲ့ပုံမှန်တရားလည်းမထင်တော့ဘူးရွေ့ရင်တရွေ့ချင်းတရွေ့ချင်းရွေ့ရွေ့ပြီးတော့တင်းသွားတောင့်သွားတဲ့သဘောအဲ့ဒီရွေ့မှုတင်းမှုဟာလည်းပဲတင်းပြီးရင်မရှိတော့ဘူးဖြစ်သွားလိုက်နောက်တစ်ခါခြေလန်းအသည့်ဖြစ်ပေါ်လာလိုက် ဒီခြေလမ်းလေးရလည်းပြတ်သွားလိုက်နောက်တစ်ခါခြေလမ်းအသစ်ဖြစ်ပေါ်လာလိုက်ပြတ်သွားလိုက်နဲ့နောက်ဆုံးဖြစ်ပြဉာဏ်နေပေါ်တယ်အဲ့ဒီမှာဆက်လက်ပြီးတော့ရှုပွားအထုတ်ပြီးတော့ဒုက္ခ అను ပတနာအနတ္တ అను ပတနာဉာဏ်နေအစင်းစင်းရင့်ကျက်ပြည့်စုံပြီးတော့မှနောက်ဆုံးမဲ့အစင်းစင်းဖိုးအစင်းစင်းဆက်ရောက်ပြီးကိလေသာအသောကုန်ခံပြီးယဟန္တာမထေမြတ်ကြီးဖြစ်သွားတယ်ယဟန္တာမထေမြတ်ကြီးဖြစ်သွားတာထိုင်ရှုမှရင်လားဈဉ္ဉံရှုမှရင်လားအဲ့ဒီမှာမြတ်စွာဘုရားပြိဋိနိဗ္ဗာန်မစမ်းမီ အချိန်လေးမှတရားထူးရသွားတာမြတ်စွာဘုရားရဲ့တာဝကထဲမှာနောက်ပိတ်ဆုံးယဟန္တာတဲ့မြတ်စွာဘုရားပြိဋိဘံမစမ်းမီအချိန်လေးမှသူနောက်ဆုံးယဟန္တာသူတင်တရားထူးတွေရပြီးတာနဲ့မကြမီမှာပဲမြတ်စွာဘုရားပြိဋိဘံဝန်ဆံတော်မူသွားတယ်ဒါကြောင့်မို့နောက်ပိတ်ဆုံးယဟန္တာမြတ်စွာဘုရားသူ့အတွက်နဲ့ခရီးအဝေးကြီးကို ပင်ပန်းကြီးစွာခံပြီးတော့ရောက်လာတာတယောက်ချွတ်တန်းဝင်မာလေးကိုမြင်တော်မူတဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ပင်ပန်းကြီးစွာရောက်လာပြီးတော့သူ့ကို မဂ္ဂင်၈ပါးခြင်းမြတ်တရားတွေဟောကြားပြီးတော့အထုတ်စေတယ်။အဲဒီမှာသုဘဒယဟန်ကြီးကလည်းရိုးရိုးသေးသေးနဲ့အဲဒီမှာအင်းရင်ဥယင်တော်အတွင်းမှာဈဉ္ညာရှောက်ပြီးတော့ရှုမှတ်တယ်။ရှုမှတ်တဲ့အခါမှာအညောင်းပြေအညာပြေအဲဒီလိုတခါတဲ့အညောင်းပြေအညာပြေလွတ်လွတ်လပ်လပ်ကြီးရှောက်တာမဟုတ်ဘူး။ရှုမှတ်မှုတတိနဲ့တတိဥစည်းတဲ့စိတ်ကလေးနဲ့တခါလဲရှုမှတ်ပြီးတော့ပွားများရင်ရှောက်တဲ့အခါကျတော့မှဝိပဿနာဉာဏ်အထူးတွေမဲ့ဉာဏ်အထူးတွေအစဉ်စဉ်တက်ပြီးတော့ ကိလေသာအာသောကုန်ခံပြီးယန္နာမထေမြတ်ကြီးဖြစ်သွားတယ်။ဈဉ္ညာလျှောက်ရှုမှရင်းနဲ့ဘယ်လိုရှုမှရင်းနဲ့လဲ။ဒါကြောင့်ဘယ်လိုပဲရှုမှရှုမှထိုင်ရှုမှတ်မှတရားသူရနိုင်တာမဟုတ်ဘူး။ဈဉ္ညာလျှောက် ရှုမှရင်းနဲ့လည်းပဲယခုလိုတရားသူတွေမရနိုင်ဘူးလား။ဒါကြောင့်မို့ဈဉ္ညာလျှောက်တဲ့အခါမှာရိုးရိုးသေးသေးလေးရှုမှတ်ပါ။သေးချာတတိလေးကပ်ပြီးရှုမှတ်ပါတစ်ခေါက်ပဲရှောက်ရှောက်နှစ်ခေါက်ပဲရှောက်ရှောက်ဆယ်ခေါက်ပဲရှောက်ရှောက် အဲ့ဒီအမှတ်တတိလေးနဲ့လျှောက်ပါဆင်းရဲလျှောက်ခြင်းအပြင်တမာတိလည်းဖြစ်စေနိုင်တယ်ဝိပဿနာဉာဏ်ရောမဖြစ်ဘူးလားဣရိယာပုမြတ်တာပြီးတော့အညောင်းညာရောမပြေဘူးလားတစ်ချက်ခုတ်တာနဲ့သုံးချက်မပြတ်ဘူးလားဒါကြောင့်တည်တည်ချာချာလျှောက်ပါအဲ့ဒီလိုဈဉ္ဉံလျှောက်နေလို့ကိုဟာပါရမီမပြည့်စုံသေးလို့သူဘတ်တယဟန်ကြီးလို့တရားတူမရသေးဘူးဆိုရင်တောင်ဘာမှအားငယ်စရာမရှိပါဘူး ဇင်းညံလျှောက်တဲ့အတွက်အကျိုး၅မျိုးရမယ်အကျိုးဘယ်နှမျိုးရမလဲဇင်းညံလျှောက်တဲ့အတွက်ကြောင့်အကျိုး၅မျိုးရမယ်အတ္တနဲ့ခမောဟောတိအတ္တနဲ့ခမောဟောတိဆိုတာဇင်းညံမပြတ်လျှောက်နေတဲ့ပုဂ္ဂိုလ်ဟာခยีရှည်ရှည်ဝေဝေသွားနိုင်တယ်တဲ့နံပါတ်1ကခยีရှည်ရှည်ဝေဝေသွားနိုင်တယ် ဈဉ္ညာမလျှောက်ဖဲနဲ့အမြဲတမ်းအထိုင်နေများနေတဲ့ပုဂ္ဂိုလ်ကြတော့ရှည်ရှည်ဝေးဝေးခရီးသွားနိုင်ပါမလားဒါကတော့ဘုန်းကြီးတို့အခြားပုဂ္ဂိုလ်တွေကိုဥပမာပေးပြီးပြောเสียရမလိုပါဘူးဘုန်းကြီးတို့ကိုယ်တိုင်ပါပဲဘုန်းကြီးတို့ကိုယ်တိုင်လည်းပဲဈဉ္ညာအလျှောက်တည်နေပါဘာကြောင့်လဲဆိုတော့လုတ်တွေများတော့ထိုင်ရတာတွေများထိုင်ရတာတွေများတော့ဈဉ္ညာကနင်းဈဉ္ညာနေတဲ့ကခရီးရှည်မသွားနိုင်ဘုန်းကြီးကြောင်းကနေပြီးတော့ဘုန်းကြီး ရွှေရကုံစေတီတော်ကြီးကိုကြည်ချင်းမနဲ့စောစောသွားမယ်အဲ့တော့ဖះလည်းဖူရင်ကိုလည်းပဲဣရိယာပုမြတ်တာသွားမနဲ့စောစောတခါလေရွှေရကုံတက်မယ်ဆိုပြီးတော့ဘုန်းကြီးတက်ပါလေကြည်ချင်းဘုန်းကြီးကြောင်းကနေဆိုတာသိမဝေးလာတာမဟုတ်ပါဘူးအဲ့ဒီမှာကြည်ချင်းသွားတယ်ဓာတ်လေကားနဲ့မသွားဘူးငါဒီလေကားကြီးနဲ့ပဲရိုးရိုးစောင်းတန်းလေကားကြီးကနေသွားမယ်ဆိုပြီးတက်တယ်လေကားတဝက်လောက်လေရောက်ရောဘလို့မှမတက်နိုင်ဘူး ပေါင်ရင်းတွေလည်းပူးနေတာဒူးတွေကလည်းဘလို့မှကိုမတည်နိုင်တော့ဘူးအဲ့ဒီမှာတခါလဲလေကားဘေးလေကားခုံပေါ်တခါလဲဘေးထိုင်ချရတယ်အသွားအပြန်ရှောက်မယ်ဆိုတာလေးတောင်ဓမ္မအသွားလမ်းကြောင်းတစ်ကြောင်းတောင်မှဘုရားပေါ်ရောက်အောင်မရှောက်နိုင်ဒါဘာကြောင့်လဲစဉ္ညာရှောက်များလို့လားနဲလို့လားနဲလို့ခရီးဝေးဝေးရှိရှိမသွားနိုင်အဲ့ဒီမှာငါတော့ဒီတိုင်းနဲ့အသွားပြန်ချီချင်းသွားမယ်ဆိုပြီးတော့နောက်က ကိုရင်တောင်မှမပါပါဘူးဘုန်းကြီးတပါးနဲ့သွားလိုက်တာတပါးနဲ့သွားပြီးတော့အဲ့ဒီမှာတက်အပေါ်ရောက်အောင်ကိုတခါတည်း၃တောက်လောက်နားတက်ရအဲ့လို၃တောက်လောက်နားပြီးတက်ဖျားဖူးဖျားဖူးပြီးတော့တခါမှဖျားကူလည်းပဲတရားနဲ့ပူဇော်ပူဇော်ပြီးတော့ဖျားပတ်ပရိမြတ်ရွတ်ပတ်တဲ့ဆဲပြီးတော့တခါတည်းအောက်ဆင်းလာတယ်အောက်ဆင်းလာတဲ့ကသွားတယ်ဘလို့မှမရဘူးလမ်းတစ်ဝက်ရောက်တော့တခါတည်းတိုက်စီလာတာကိုလက်ပြပြီးတိုက်စီကားနဲ့တက်ပြီးတော့ကြောင်းတရောင်ပြန်လာခဲ့ရတယ် ကြောင်းရောက်မှအဲ့ဒီမှာကပ္ပိယတွေလက်ညှိုးထုတ်ပြပြီးအဲ့ဒီမှာငွေရှင်းလိုက်ကြဆိုပြီးပြောရတယ်တရားမို့ဒါဘာကြောင့်လဲဆိုရင်ဈဉ္ညာအလျှောက်နည်းနေလို့ဈဉ္ညာအလျှောက်များတဲ့ပုဂ္ဂိုလ်ဟာခရီးရှိသွားနိုင်ခြင်းဆိုတဲ့အကျိုးရနံပါတ်1နံပါတ်2ပဒာနဲ့ခမောဟောတိကိုရောစိတ်ရောကြန့်ခိုင်နေဈဉ္ညာလျှောက်တဲ့အတွက်ကိုရောစိတ်ရောဘာဖြစ်လဲ ကြံ့ခိုင်တယ်ကိုစိတ်ရောကိုလည်းကြံ့ခိုင်တယ်စိတ်လည်းကြံ့ခိုင်တယ်တဲ့ဈဉ္ဉံလျှောက်တဲ့အတွက်ကြောင့်မူဒါဒီအကျိုးရနောက်တကနံပါတ်3ကပါလဲဆိုတော့အပါပါရောဟောတိယောဂကင်းစင်တယ်အနာယောဂဘာဖြစ်လဲဘာဖြစ်လို့ကင်းစင်တာလဲအေးဈဉ္ဉံလျှောက်လို့ဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်ဟာအနာယောဂကင်းစင်ပြီးကျမ်းမာပြီးတော့အသက်တိုမှလားအသက်ရှည်မှလား ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဘုရားရှင်ရဲ့ကျောင်းတကာကြီးဗိမ္ပိတာရမင်းကြီးဗိမ္ပိတာရမင်းကြီးကိုသားတော်ဖြစ်တဲ့အစာတတကထိနှန်းလိုခြင်းနဲ့ထိနှန်းလိုခြင်းနဲ့ထိနှန်းလိုခြင်းနဲ့ဆိုတာလည်းပဲဘာကြောင့်လဲဆိုတော့ဆရာအမိကိုမှန်လို့လားမှားလို့လားဒေဝဒတ်ကို သွားပြီးတော့ဆရာတင်ရတယ်ဆရာတင်မိတယ် ဒါကြောင့်မို့ဘယ်အရာပဲဖြစ်ဖြစ်ဆရာများအမိကိုမှားရင်တတန်တရာလုံးမှောက်သွားတတ်တယ်ဆရာအမိကိုမှန်မှုရည်ကြည်တယ်ဆရာအမိကိုမှားပြီဆိုရင်ကတော့သွားပြီကိုဘဝတော့သွားပြီဘဝဆုံးပြီအခုဒီမှာဇာတတဆရာအမိကိုမှားတဲ့အတွက်ကြောင့်မို့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုတတ်ပြီးထိနှံယူဖို့အဲ့ဒီမှာဓာတ်လက်နဲ့ယူပြီးတော့နန်းတွင်းဝင်တဲ့အခါမှာအဆောင်ချက်တွေကလုံးဝအဝင်ခံဖမ်းလာတယ် အဲ့ဒီကံမှာဗိမတာရမင်းကြီးကသားတော်ရင်ထိနှံလူကျင်တာများဒီတရားကြီးကိုင်းလာဖို့မလိုပါဘူးကွယ်သားတော်လူကျင်ရင်ဖာသမီးတော်ကထိနှံကို ပေးပါမယ်ဆိုပြီးတော့အဲ့ဒီမှာထိနှံကိုပေးတာမယ်အဲ့ဒီမှာထိနှံရပြီဆိုတဲ့အခါကျတော့ကြည်ကျင်နန်းကသူ့ဆရာကိုပြောတယ်ကျွန်တော်ထိနှံရပြီမင်းထိနှံလေးရယုံနဲ့ကျင်နန်းနေလို့မဖြစ်ဘူးတဲ့ဒီထိနှံပိုင်ရှင်ဖြစ်တဲ့မင်းအဖေဟာတက်ရှိထင်ရှား အသက်ထက်ဆုံးဒီမှာနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တာဖြစ်တဲ့အတွက်အလုံးမင်းနှမ်းမှာခါစားနေတဲ့ကျွန်နေအလုံးဟာသူ့ရဲ့ကျွန်ယုံနေကြီးတဲ့ပဲမင်းကိုတနေ့နမ်းမော်ကတွန့်ချပြီးထိနှံပြန်ယူခြင်းယူနိုင်သေးတယ်ဒီလိုဆိုရင်ဘယ်လိုလုပ်ရမလဲအဲ့ဒီပုဂ္ဂိုလ်သိအောင်တတ်ရမယ်ဆရာကဘသူကလဲအေးဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုဒီမှာအသေးတတ်ရမယ်ဒါပေမဲ့သူ့လက်နဲ့သူမတတ်ချင်ဘူး အဲ့တော့မတတ်ချင်တဲ့အတွက်ကြောင့်အကျဉ်းချထားတယ်အကျဉ်းချထားတဲ့အခါကျတော့ဘသူမှမတွေ့ရမဝင်ရဘူးဆိုပေမဲ့မေတော်ကြီးကိုတော့ဝင်ခွင့်ပေးတယ်ဝင်ခွင့်ပေးတော့မေတော်ကြီးကပွဲတော်စားတွေအချိန်တန်ရင်သွားပြီးတော့ပွဲတော်စားတွေဆက်တာဆိုတော့ပွဲတော်စားတွေအမြဲတမ်းမှီဝဲနေရအဲ့ဒီကံမှာအကျဉ်းချထားတဲ့အခါကျတော့ခမဲတော်ကြီးရဲ့အခြေအနေဘယ်လိုလဲဆိုပြီးတော့စောင့်ကြက်တာဝန်ပေးထားတဲ့မုမတ်များကိုမေးတဲ့အခါကျတော့ မေတော်ကြီးကပွဲတော်စာတွေအမြဲတမ်းတည်နေတဲ့အတွက်ကြောင့်မို့ဝဝဖြူဖြူကြီးကြီးလင်းလင်းဖြစ်နေပါလေဆိုတော့ဒီလိုဆိုရင်မေတော်ကြီးပွဲတော်စာတွေယူခွင့်မပြုနဲ့ဆိုပြီးတော့အဲ့ဒီမှာယူခွင့်မပြုဘူးယူခွင့်မပြုတဲ့အခါကဏ္ဍကြတော့မေတော်ကြီးကဘာလို့ ਆ လဲဆိုတော့အင်ကြီးတွေဘာတွေလဲအကုန်ထက်အဲ့ဒီလေထည့်ယူတယ်ထည့်ယူတဲ့ကနောက်တစ်ချိန်မေးတဲ့အခါကျတော့လေဒီလိုဒီလိုပဲဆိုတော့ဟောဒီလိုဆိုရင် မေတော်ကြီးအပေါ်အင်းကြီးတွေကို လုံးဝဝှက်ခွင့်မပေးနဲ့လုံကြီးရင်လျားနဲ့ပဲလုံကြီးနဲ့ပဲဝင်ရမယ်ဆိုတော့သပင်ကိုလည်းဖားရချသပင်နဲ့ထည့်ပြီးတော့ယူပြန်တော့သပင်ကို ဖားရချရမယ်ဆိုတော့အဲ့ဒီမှာသပင်ကိုဖားရချဝင်ရတယ်ဆိုတဲ့အခါကျတော့ထောပတ်စီဥတွေအဲ့ဒီမှာအပေါ်ပိုင်းခန္ဓာကိုယ်နဲ့အဲ့ဒီသံပင်တွေကိုတုပ်လိမ်ပြီးတော့ဝင်ရှာတယ် အဲ့ဒီမှာဗိမိတာရမင်းကြီးဟာအဲ့ဒီထောပစီဥတွေကိုပဲဒီသပင်ကနေစုပ်ယူပြီးတော့ကိုခန္ဓာကိုလိမ့်လာတာကိုရက်ယူပြီးတော့အဲ့ဒီလိုနဲ့အသက်ဆက်နေတယ်အကြီးအကျယ်ကိုလည်းပဲမင်းကြီးသိတဲ့အခါကလည်းကြတော့မေတော်ကြီးကိုဝင်ခွင့်မပေးနဲ့ဆိုပြီးတော့ဝင်ခွင့်မပြုတော့အဲ့လိုဝင်ခွင့်မပြုတဲ့အခါကျတော့ဗိမတာရမင်းကြီးစားစရာ စားလို့ရသေးလား အစာအာဟာရမရတော့မရတဲ့အခါကျတော့ဗိမိတာရမင်းကြီးဘာလုပ်နေလဲဇင်းကြံရှောင်နေတယ်ဗိမိတာရမင်းကြီးဟာတမ္မာပုဂ္ဂိုလ်မဟုတ်ဘူးမြတ်စွာဘုရားနဲ့တွေ့တဲ့အချိန်မှာပဲတရားတွေနာပြီးတော့သောတာပန်တည်နေတဲ့သောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်ပါတယ်အဲ့လိုအရိယာပုဂ္ဂိုလ်ကြီးဖြစ်တော့ဒီတရားတွေကိုသူဟာမြဲမပြတ်ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ပါဒါကြောင့်အဲ့ဒီသူ့ရဲ့အခန်းကျင်လေးထဲမှာအချုပ်ခန်းလေးထဲမှာ ဗေမိတာရမင်းကြီးဟာဈဉ္ဉံအမှတ်တရားနဲ့ရှုမှတ်နေတယ်တခါလေခောက်တုံခောက်ပြန်ခောက်တုံခောက်ပြန်ဈဉ္ဉံရှာအောင်ပြီးရှုမှတ်အဲ့ဒီမှာတရက်လည်းမသေးနိုင်နှစ်ရက်လည်းမသေးနိုင်အစာလည်းမစားရအောင်အစာမစားရေမတော့ဖဲနဲ့အဲ့ဒီမှာဈဉ္ဉံရှာအောင်ပြီးတော့ရှုမှတ်နေလိုက်တာရက်ပေါင်းများစွာဘယ်လိုလဲခမဲတော်ကြီးဘယ်လိုလဲမသိသေးပြီလားနိုင်ပါစံပြီလားမေးတယ်နိုင်ပါမစံသေးဘူး ဘာကြောင့်လဲလို့မေးတဲ့အခါဈဉ္ညာဣရိယာပုမျှတနေလို့ပါတဲ့။ဘာမျှတနေလို့လဲ။အဲ့ဒီမှာဈဉ္ညာဣရိယာပုမျှတနေတဲ့အတွက်ကြောင့်ဟောသူ့မှာကျမ်းမာပြီးတော့အသက်တူတာလားအသက်ရှည်တာလား။ကဲဘုန်းကြီးတို့ယောဂီများလည်းပဲကျမ်းမာပြီးအသက်ရှည်ခြင်းရင်ဘာလုပ်ရမလဲ။အေးဈဉ္ညာကိုသေးသေးချာချာရှောက်ဈဉ္ညာကိုများများရှောက်ဈဉ္ညာကိုချိန်ချာချာရှောက် အဲ့ဒီမှာဈဉ္ဉံလျှောက်ခြင်းအပြင်စားတာတဲ့အစာတွေလည်းကြည်ကျက်ပြီးတော့ဣရိယာပုတွေလည်းမျှတပြီးတော့ကျမ်းမာအဲ့ဒီမှာကျမ်းမာပြီးတော့အသက်ရှင်နိုင်တယ်ဒါကြောင့်အဲ့ဒီကြတော့မှဒီလိုဆိုရင်ပါကမိတော်ကြီးဈဉ္ဉံမလျှောက်နိုင်အောင်ဘယ်လိုလုပ်ရမလဲဆိုတော့ခြိဘွားဓာခွဲအဲ့ဒီမှာရှားမိခဲ့ရေတင်ပြီးတော့အဲ့ဒီမှာဒေသလိုက်ကြတာခြိဘွားဓာခွက်လိုက်ပြီးဆိုတော့ရှောက်လို့ရသေးလားအေးမရတော့ဘူးအဲ့ဒီခါကြတော့မှအဲ့ဒီမှာ ဘိမသာရမင်းကြီးနိုင်ပါဆန္ဒဒါကြောင့်အသက်ရှိခြင်းနဲ့ဆိုရင်စင်ကြံဣရိယာပုများများလျှောက်ဖို့မလိုဘူးလားနောက်အတိတံပိတံကာယိတံတာယိတံနဲ့တမ္မပရိပါဏာနဲ့နံပါတ်၄ကစားထားတဲ့အစာတွေကြည်ကျချင်းဆိုတဲ့အကျိုးတဲ့စားထားတဲ့အစာတွေဘာဖြစ်နိုင်လဲအေးဈဉ္ညာနာလျှောက်ဈဉ္ညာလျှောက်ပြီးပြီဆိုရင် စားထားတဲ့အစာတွေကြည်ကျသွားတာဒီနေ့ အာယုဇောနေစားပြီးပြီဆိုရင်လည်းဈဉ္ဉံလျှောက်နေဇောနေဖုံးပွေးပြီးပြီဆိုရင်လည်းဈဉ္ဉံလျှောက်အဲ့ဒီမှာဈဉ္ဉံလေးလျှောက်ပြီးတော့နေရင်မိမိစားထားတဲ့အစာတွေဘလောက်ပဲမာတဲ့အစာပဲဖြစ်ဖြစ်ဘလောက်ပဲကြမ်းတဲ့အစာပဲဖြစ်ဖြစ်စားထားအဲ့ဒီစားထားတဲ့အစာတွေကဈဉ္ဉံလျှောက်ခြင်းအပြင်အကာနဲ့အကုန်လုံးကြည်ကျက်ပြီးတော့သွားနိုင်တယ်တဲ့နောက်တကစင်ကမာတိကတော်တဲ့တမာရိစိတ္တထိတိကိုဟောတိအဲ့ဒီမှာတမာရိ စိတ်တည်ကြည်မှုတမာတိတွေပို့ပြီးတော့ခိုင်မြဲတယ်တဲ့ဈဉဏ်ကတမာတိတွေပို့ပြီးတော့ဘာဖြစ်လဲခိုင်မြဲတယ်ဈဉဏ်ဣရိယာပုကတမာတိရထားတဲ့တမာတိခိုင်မြဲယုံနေလားဆိုတော့မရသေးတဲ့တမာတိတွေရောမရဘူးလားမရသေးတဲ့တမာတိလည်းရတယ်ရထားတဲ့တမာတိတွေလည်းပို့ပြီးခိုင်မြဲအားကောင်းလာတယ်ဆိုတော့ဈဉဏ်အမှတ်တရားအထုတ်တင်သလားအမထုတ်တင်ဘူးလားတကယ်အထုတ်တင်တယ် ဘုန်းကြီးတို့ဈဉ္ညာရောက်စယောဂီတွေအတွက်ပို့ပြီးတော့အသင့်လျော်ဆုံးဣရိယာပုဖြစ်တယ်။တမာတိထူထောင်စပုဂ္ဂိုလ်တွေအတွက်အသင့်လျော်ဆုံးဣရိယာပုဖြစ်တယ်။အဲ့ဒီဣရိယာပုနဲ့သာကြိုးစားပြီးရှုမှတ်သွားရင် ထိုင်ဣရိယာပုတွေရောအကုန်လုံးစိတ်တည်ကြည်မှုတမာတိတွေအာကောင်းထက်သန်စွာအများကြီးရလာလိမ့်မယ်။ဒါကြောင့်ဈဉ္ညာရောက်ခြင်းအပြင်မိမိတို့မှာတရားတူးမရသေးဘူးဆိုအောင်တော့ဒီအကျိုး၅မျိုးမရဘူးလား အေးအကျိုးငါးမျိုးဘုန်းကြီးတို့ရတယ်ဒါကြောင့်မို့ဒီဈဉ္ညာလျှောက်တယ်နဲ့စပ်ပြီးတော့ဘုန်းကြီးတို့ကျေးဇူးရှင်မာဇီဆရာတော်ဘုရားကြီးကဆောင်ဘုတ်လင်္ကာလေးပေးခဲ့တယ်အဲ့ဒီဆောင်ဘုတ်လင်္ကာလေးဆိုရအောင်ခยีတော်နိုင်ကြံ့ခိုင်အားအင်းကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိ သွားသိစဉ်ကြံအကျိုးတည်ခยีသွားနိုင်ကြံ့ခိုင်အားအင်ကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားသိစဉ်ကြံအကျိုးတည် ကဲဈဉ္ဉံအကျိုးဘယ်နှမျိုးလဲကဲမိမိတို့ဈဉ္ဉံလျှောက်ခြင်းအပြင်တရားတူမရသေးဘူးထားအောင်ဒီအကျိုး၅မျိုးတော့ဖြင့်မရနိုင်ဘူးလားကဲဒီတမာရီတွေရလာပြီတမာရီခံရလာပြီဆိုတဲ့ကောဆက်ပြီးရှောက်နေမယ်ဆိုရင်ဘုန်းကြီးတို့စောစောကပြောတဲ့သူပတ္တပရပတ်ယဟန်ကြီးကဲ့သို့ယုံနံကွယ်ဖြစ်ဖြစ်အကြောင်းကျိုးမြင်ကြောင်းကျိုးသည့်အဖြစ်ပြက်တွေမြင်ပြီးတော့နောက်ဆုံးဝိပဿနာဉာဏ်တူး မဉ္ဇဉ်အထုတွေဆင်းဆင်းတက်ပြီးတော့ကိလေသာအသောကုန်ခံယဟနာထိအောင်မဖြစ်နိုင်ဘူးလားဗျာကြည်ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားရှုမှတ်တဲ့ခံမှာဒီဣရိယာပထပိုင်းမှာဟောကြားထားတဲ့အတိုင်းထိုင်ရှုမှတ်မှတရားသူရတာမဟုတ်ဘူးဈဉ္ညာလျှောက်ရှုမှတ်ရင်းနဲ့ရောမရနိုင်ဘူးလားဒါကြောင့်ဈဉ္ညာအမှတ်ကိုတည်တည်ချာချာရိုးရိုးသေးသေးမှတ်သင့်သလားမမှတ်သင့်ဘူးလားဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကပုဏ္ဏစာပရံဘိခဝေဘိက္ခု ကိစ္ဆံတုံဝါကိစ္ဆမိတိပဇာနာတိထိတုံဝါထိတုံမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဘေကဝေယံတော်များဥချစ်သားတို့စတ္တတော်၄ပါးကုံသောယရိတံယိစတ္တတော်၄ပါးကုံသောဘေကဝေယံတော်များဥချစ်သားတို့ပုဏ္ဏစာပရံရှုမှတ်ပွားများအထုပ်ကိုနောက်တစ်မျိုးကဘေကုယဟန်တိဝါတရားအထုပ်နေတဲ့ယောဂီပုဂ္ဂိုလ်သည် ကိစ္ဆံတောဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားစင်မူလီကိစ္ဆာမိတိသွားတိဟု၏ပါဇာနာတိတိဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါပေတည်း တို့ဆုတောင်းမြဝေရအောင်ဤတို့ပြုရာမြတ်ပုံညာကြောင့်ချမ်းမြအေးကြည်ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလို့ထိုးထိုးဘဝ ကျင်လေရလေဒုက္ခပိတံယမံအပေါင်းမကောင်းဟုသမျှမတွေ့ရပင်မကောင်းဟုသမျှမကြားရပင်တပ္ပဣစ္ဆာ မင်္ဂလာကိုရွေကတာရိုင်ရစေတော်ယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးတဟာနှင့် ကိုမှစောင့်ကြံကိုဆောင်နကံအရင်စ၍ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြဝေနေရတို့ရကြပါစေရကြပါစေ ဘေငါဝေတိမြာထွေတာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြ မြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု အလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြရဲ့တရားတော်လာအတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်နိုင်ကြပြီလျင်မိမိတို့အလိုရှိတဲ့တရားသူတရားမြတ်တွေရကြပြီလျင်သာသနာပြုလုပ်ငန်းတွေလည်းပဲဆက်လက် ဆောင်ရွက်ပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။